ပေါလ်ပီထလမ်လက်ဘနီနာလိုင်မိုင်းဇာလေဆွမ်စဂိလကွာခေါပီဆွမ်ငါလနီနာတွီဖုမနာတွီဖုမနာလေနေခေါမ်ဘောနာတေအင်ပေါလ်ပီဆုငါခတ်ပေါလ်ပီပွာအခတ်အကိဖုဒ်မောလ်ဆွမ်နီဘန်အဟီဟီဟိငေနာနီတေတုငါခရစ်အင်ပစီယန်မင်ဂယ်ဟီတွီဖုမနာပန်အမခါလမ်ဂမ်ဆုငလုဒနာလင်ဒင်းအာခရစ်အင်အဘောလ်အဟီဟီပါတပါလေခါဆຽງထိုးထုနေနာမ်နွိုင်အာ อมอหิลามอุอากิปุลักนัวมีแคมเปอินอจุยดิงอุอาอบอลอหิฮี mihing in polpi sung alut ma pasian kha lam gam sung asik ma in topa i dikna chi pasian min gelna anga amasak phot ding a hi hi jeremiah alian som ni la thum anew gu tuiphum na in achiliap huai bel leitung nu siat na hi hi christian nun tak na sunga atum phet u a pa ta pa le kha siang tho min thum ki hual to tui a ki phum te in satan na sep na nu sia u a hi na le wantung kumpi pa ta te ahi kumpi in kwan mi aswak u ahi na again khia u ahi hi amau te in amau te lakpan hong pai khia un la atwa min hong om un asyang lo na te long ke un chi thu piak azui u ahi hi amau te tunga no te kong sang dinga no te ading in pa hi in note katanu katapa te na hiding u hi wanglian topa in chi hi chi kam chiam atang tun a hi hi korean tu ni na alian go aneu somle segi le somle giat tuipum na a ibol kicham na in thu tampi huam hi pa tapa le kha siang thomin to chris si na ma banga akipum ama tho ki na ma banga အထောကိကဟီအာနွန်တက်ထက်အနုံတဒင်းဟီဟီခရစ်နွန်တက်နာတော့အေတဲနွန်တက်နာ aki hen khom ding a hi hi to huna ki panin thu ummi in pasian tung chris tung le kha siang tho tunga aki ap a hi lam aphok den ding hi ta hi ama in leitung ai sutna te hi thu ba na athuni na a akoi ding hi ta hi ki pat sak na le nop tat na sunga anung ta non lo ding a hi lam mi pi mai a atang ko hi ta hi ki dom lo thu khwa lo a anung ta non lo ding hi ta hi pasian to ki chiam na bol khin ta hi leitung ading in sikhin ta hi topa ading a anung ta ding hi ta hi pasian mel chi na apua Chris gam sung mi pasian pian zia awom ahi lam mangit lo in ama siam na khem pe ama adinga azang ding hita hi ama pum pi bu pi le ama nei sa khem pe pasian tunga pia a ama min than na dinga asiam na khem pe azat ding hita hi kichian tak in kiging khol ding thui ki phom ding te ki chian taka akigin khol ding ke sam hi thu akil na ngei za sangin lim taka akhil jok lai ding ke sam ta hi thuman ahong sang tung te tunga christian nun tak thugui pi te siang taka hil ding a hi hi kristo ki zom tak pi a hi na ala na in kwama in aup na pulak na lelpen muan ding hello hi ka um hi ichi ding bek hello a thuman manga igam ta ding a hi hi ama to ki zom tak pi hi na pen ikam pau igam ta le izia itong to ama de na izui na in honglak ding hi mi khat in thukham pal sat na a hi mo na anusiat chiang in ama nun tak na thukham to hongki tuak dinga thu hongmang ding hi tua in kha siang tho na sep na a hi hi lim tak a kisim thuman khowak lungsim ngai sutna oging le khazol na te in lungsim sunga pumpi khale lungsim ahi pumpi bup hong tat na dinga ama ma abup pia hong ki pe khia pa chris it na tak tak hong nei sang hi thuma na panin it na hong kilang khia hi pasian it a ama thu piak te azui te le ama it lawa ama thu kham te aol mo lo mi te ki kala ki chian tak in ki gi ki khung ding hi pasian tunga ki bu piak na a ki sap lam kwa ma in a thei ding satan in de lo hi to bang ki pum piak na om lo chiang in mo na zong ki nu sa lo pa hi du na le lungul na te in zong gwal zo hong som pa hi mo zol na in ngai sut na buai sak hi to hi manin pian thak na tak tak om thailo hi mi khem pe in ဟောင်ဘုံဟောင်ဇောလ်ဟောင်ခဲမ်ဆာတန်ဆောလ်တက်တေတော့ဂါလ်ကိဒိုနာထူဖောက်ထေဟီလေอุปนาละมาอมวยลายเตอาดิงินนักพิยานาเซบนากินในสดิงฮีนาวปังเตกิกินขอลสักนาอาตาเตอุตุยอกิภูมินวมนูเตปาเตอินนาเซบดิงขัดในฮีอามาวมามาลิมตักอินกิสิตเตลดิงอาอาตาเตอุซงหอยตักอินหิลดิงฮีตุยกิภูมินาเป็นเสียงเทาอินทุปีมามาฮีตัวฮี manin adei na lim taka thei tel ding ke sam hi tui pom na in mo na ke sik na le chris jesu sunga nun tak na thang lut na hi hi ahun lo pia no hi luat ding zong hi lo hi nute pate le tate in aman za ding se u hen atate u tui akiphum sakna a nute pate in tua tanote lim taka akep ding le zala tong lam to na a amaute amakai ding in akichiam u ahi hi amaute in aup thu u amin siat khak saklo na ding in tu hon laka tua tunote atwa ma ma akem dinga kichiam u ahi hi tanote aneu tung pan ma un biang na lama patta ding a hi hi mo sak na lung sim to hilo in mai tai na le lung dam na to hil ding a hi hi ta te in phok khak lo ze na te amao tunga atun lo na ding in nu te in avil ton tung ding u ke sam hi nu te pa te in ata te u chim na le ade huai thil na to akep ding u a hi hi theina anei nai lo tanou te a ding in lom hoi bel he ding a na sep azo na ding un hu le u นาเค็มเปวโซเทอฮิดิงอินหงไงสุนเทดิงอุฮีอามานากัมตัดดิงอาหารเจียมตะโนเตอุ topa in kwan sunga khangno te a hi lam no te pa te in phong in kumpi pa lam lian a hi thuman lampi atot na dingun amau te a hu ding u akin alop ma ma ding u a hi hi pasian ta te hi na in bang hi a ama thu man nop na in bang hi hiam chi it na to ni sim a amau te a hil ding u a hi hi pasian thu man na a nu te pa te thu man na zong ki hel a hi lam zong hil un ตัวเป็นนิซิมไนซิมอาเซบดิงอฮีฮีนูเตปาเตโอปิลวางอุนลาทูเงนอุนนาตาเตอุนกิขอลปีนลอมอุฮิสังอุนอาคันซุงอุอาอลุงดำหวยเบลหุนหงตุงอาอลุงซุงอุวาเจซูอินนาเนอิน tui hong ki phum nop ule hoi tak in hi un tui a ki phum ma un anun tak sung u a atup ma sak pen u pasian na sep na ding a hi hiam chi in dong un tua chang in bang chi ki pat ding chi amau te hil un ผัดตัวนาอันนี้มามาเป็นอามาซาลามอาทุสินนาเตอฮีฮีปัสยานอาดิงินอามาซาเป็นอินบางจิเซบดิงจิอาอลเทเทอินฮิลอุนตัวนาเซเป็นอาเทบายเทเทดิงอินฮิลอุนคริสเตียนนูเตปาเตฮิลนาบังอาเต้าปาตุงอากิปุมเปียงนาอามาเกนบังอากำตัดนาจิเตบางเฮียมจิเสียงตังอินเกนอุนลิมตักอานะฮิคิรูจียงอิน na ta te un pian thak na le tui phum na akyan na tela piang thak tak pi hi chi a na lung u akim le tui ki phum sang un a hi zong in thu man na lam pi a thei khak a haw nai lo khe te namakai na wa amwan huai tu ching te bang na hi na ding un no ma ma ama sabel a nakigin khol na ding u konggen pha pha nuam hi nu te pa te in ki na thu siam na คริสเตียนกินยามแค่นาเลคริสตุงอากิปุ่มเปียงนาจิเตอะเอเตทำจริงอาตาเตอุอละเทนดิงุนပစီယန်အင်အမောက်တဲဆုငါနာဆမ်ဒင်းဟီနတာတဲဥတွီအကိဖုံဒင်းထုကိမအာတွာခိချ ्यांग ာအမောက်ဥဒဘငါအတဒင်းအာနကွိခေါင်ဥလေလမ်မန်နတတ်ဆွတ်ဆက်ဒင်းဥတာဝန်နနေလမ်ဥနဒွန်ကေဥလေအမောက်တဲဥပနာဟာနာလေထုမန်လောပနာအာအထကိယမ်ဥလေ no mau ma i tawan a hi hi nupi papi a hi khang ham sa ตุยกิพุมนวมเตอินอคังโนไลเตสร้างอินอตาวานอุอเทจองดิงอุกิสัมฮีอฮีจองอินปอลพิเสียปาอินอมาวเตอาดิงตาวันในเวเวฮีอมาวเตอินจงสัตนาหอยโลอันในอุเฮียมเสียปาอมาวเตตออตัวมินกิมุดิงอุฮีลายเสียงโทซิมปิอุนအမောက်တဲတော့ထူငင်ွန်လာအမောက်တဲတုငါတောပါဒေနာတဲဆຽງတက်အင်လက်ွန်ပြန်ထက်နာတော့ကိဆိုင်လိုက်ဆຽງထိုးဟိလနာတဲဆ simpi un pian thak na iga pasian a it na u te ti bang hiam chi amau te hil un pian thak na tak tak in lung sim ngai sut na le tup na te ki khel na a hi lam lak te lun zong sat na hoi lo te nu sia ding a hi hi gen siat na te hazat na te le ทุมานโลนาเตอหีหมอนาเตไปขยดิ่งอหีฮียาละตองอหอยโลเคมเปกาลบังอาโดดิ่งอหีฮีตัวฮิเลทุมมีอินเงียนอุนหองกิเปดิ่งฮีจิกำเจียมจังเทตดิ่งฮีมาเตอเลียนสกิอเนวสกิ